မပေါင်းစကားသိမ့်ဖို့ကကြီးမားကြီးဆောက်လေကိုမတိရာနေခဲ့ပါနှိမ်ပါမာနတွေခြားရက်နေလျင်ပညာရှင်အစဉ်သီးခံလေဂျုံကပင်လျင်ချင်းချောက်လျင်အစဉ်သီးခံလေဇာတကနိပတိကနိပါတ မှာပါတဲ့တတရဇတ်တဲ့အဲ့ဒီမှာယဟန်တဘာကဒေါသကြီးလေးရှိအဲ့ဒီယဟန်တဘာအကြောင်းကိုယဟန်ကြီးစုဝေးပြီးပြောနေကြတဲ့နေရာကိုဘုရားကယဟန်တို့ဘာစကားတွေပြောပြီးနေကြတော့ဒီစကားဒီစကားတွေပြောနေကြပါလေဘုရားလျှောက်တော့ယဟန်တို့ဒီယဟန်ကအခုမှဒေါသကြီးတာမဟုတ်ဘူးရှိတော့မှလေသူဒေါသကြီးလို့မို့ ရှိကပညာရှိတွေစင်ကြဲတဲ့ပုဂ္ဂိုလ်တွေသူတို့အမိုက်တွေစွန့်မြစ်တဲ့နေရာမှာရှင်ကြီးတွေနဲ့လည်းရောနှောနေတဲ့နေရာမှာတွားပြီးတော့သုံးနှစ်နေခဲ့ကြရတယ်လို့အဲဒီလိုမိတ်ပြီးတော့အတိတ်ဆက်လမ်းကိုမြတ်စွာဘုရားကမိတ်ကြားတော်မူတယ်ရှိတော့မှာတဲ့ဗာရာဏသီပြည်မှာပြမရမင်းအုပ်ချုပ် အဲ့ဒီအခါမှာဘုရားလောင်းကဣမွန်တာအရက်မှာဓတရဆိုတဲ့တောင်ရှိအဲ့ဒီဓတရဆိုတဲ့တောင်ရဲ့အခြေမှာဓတရဆိုတဲ့ငကားကြီးရှိတယ်အဲ့ဒီဓတရဆိုတဲ့ငကားကြီးမှာအုတ်ချုပ်တဲ့ငကားမင်းကြီးရတယ်ပဲဓတရတဲ့တောင်ရဲ့နာမည်ကလည်းပဲဓတရ နဂါပြည်ရဲ့နာမည်ကလည်းတတရအဲ့ဒီနဂါပြည်မှာအုပ်ချုပ်နေတဲ့နဂါမင်းကြီးကလည်းတတရသူ့မှာသားနှစ်ယောက်ရှိတယ်သားနှစ်ယောက်ထဲကသားကြီးကဘုရားလောင်းဖြစ်ဘုရားလောင်းသားကြီးရဲ့နာမည်ကမဟာတတရာတဲ့သားငယ်ရဲ့နာမည်ကတော့စုလတတရာတဲ့တတရာလေးတတရာကြီးပေါ့ဒီကိုနှစ်ယောက်ရှိတယ် အဲ့ဒီညီကိုနှစ်ယောက်တည်းကညီဖြစ်တဲ့ဇူလတတရတတရအငွေကဒေါသကြီးတယ်ကြမ်းထမ်းတယ်အဲ့ဒီကြမ်းထမ်းတဲ့အကြောင်းကိုသူ့အဖေငကားမင်းတတရကသိရတဲ့အခါတော့သူ့သားငယ်ကြမ်းထမ်းတာကိုသူမကြိုက်လို့မို့ငကားပြီမနေနဲ့ဆိုပြီးတော့နေထုတ်တယ် အဲ့ဒီလိုနင်ထုတ်တဲ့အခါတော့တာကြီးဖြစ်တဲ့မဟာတတရကသူ့ရဲ့ဖခင်ကိုသိခံမှာခွင့်လွတ်ပါဆိုပြီးတော့မသွားဘူးသူ့ညီကိုအဲ့လိုပြောပြီးတဲ့အခါတော့သူ့ညီကိုမသွားဘူးတားထားဒုတိယတစ်ချိန်သားငယ်ဖြစ်တဲ့သုလတတရကကြမ်းထမ်းလို့မို့သူ့အဖေကစိတ်ဆိုးတယ်စိတ်ဆိုးပြီးဒုတိယအချိန်နှင်ထုတ်ပြန်နှင်ထုတ်ပြန်တော့လည်းပဲ သာကြီးမဟာတတရကဖခင်သိခမခွလွတ်ပါဒီလိုပြောပြီးတော့မသွားဘူးသူယူမသွားဘူးတားမြစ်ပြန်တားမြစ်ပြန်တတိယတစ်ချိန်သူရကြမ်းထမ်းမြန်အဲဒီလိုကြမ်းထမ်းမြန်တဲ့အခါတော့ကြမ်းတယ်ဆိုတာဘယ်လိုကြမ်းတာတော့ဆိုတော့အဲဒီငကားပြီမှာငကားလူလင်လေးတွေရှိတယ်ရှိတဲ့အခါတော့အဲဒီငကားလူလင်လေးတွေကိုအဲဒီ အငယ်ဆူလတတရဆဲတယ်ချင်းချောက်တယ်ရိုက်ပုတ်တယ်အဲ့ဒီလိုသူကနေတာဟုတ်အဲ့ဒီဒကာလူလန်လေးတွေကိုဆဲတဲ့ပြဿနာချင်းချောက်တဲ့ပြဿနာရိုက်ပုတ်တဲ့ပြဿနာဒါတွေကသူ့ဖေကြီးရောက်ရောက်သွားတာတတိယတစ်ချိန်လည်းရောက်သွားပြန်ရောက်တဲ့ကောင်တော့ငါကနင်းထုတ်ခိုင်းတာကိုမင်းလည်းနင်းမထုတ်ဘူးအဲနင်းမထုတ်တဲ့မင်းရော မင်းရဲ့ညီစူလတတ္တရာတော့နှစ်ယောက်လုံးဒီဒီနဂါပြည်မှာမနေနဲ့ငါနှင်ထုတ်တယ်မလို့သွားကြဗာရာဏသီပြည်မှာအဲ့ဒီအမိုက်ပုံတဲ့နေရာရှိအဲ့ဒီအမိုက်ပုံတဲ့နေရာကိုမင်းတို့နှစ်ယောက်လုံးမင်းတို့ညီကိုနှစ်ယောက်လုံးသွားပြီးတော့သုံးနှစ်နေကြနေထုတ်လိုက်အဲ့ဒီနေရာမှာသူတို့သွားပြီးတော့သုံးနှစ်နေကြရအဲ့ဒီလိုနေကြရတဲ့အခါတော့အစာရှာရတာပေါ့ဝါစာအတွက်ရှာဖွေရရှာဖွေရတဲ့အခါတော့ရေ ရှိတဲ့ဧရိယာရဲ့အဆုံးမှာလက်လက်ကျဆားရအဲဒီလက်လက်ကျဆားတဲ့အခါတော့ကလေးငယ်တွေကရွာသူရွာသားကလေးငယ်တွေကတွေ့တဲ့အခါတော့သူတို့ကြိုက်ပုတ်ကြတယ်တဲ့အဲဒီခုနငကားညီနောင်နှကောင်ကြိုက်ပုတ်ရုံနဲ့မကပဲနဲ့ဒုတ်တွေနဲ့လည်းပြည့်ခဲတွေနဲ့လည်းပြည့်စသည်နဲ့ အဲသူတို့အဲ့ဒီလိုလှုပ်ကြတယ်တဲ့အဲ့ဒီလိုလှုပ်ုံမကဒီတော်ဝါတွေကခေါင်းကကြီးကြီးအမိကအလေးလိုသေးသေးဖားတော်ဝါတွေလိုက်စမ်းပြီးတော့ရေမွေလိုပုတ်ကိုပဲရေမွေလိုတော်ဝါတွေပဲစတယ်သူတို့ကိုအထင်သေးစကားတွေပြောကြတယ်ပြောကြတဲ့အခါတော့ညီငယ်ဖြစ်တဲ့သုလတ္တရစိတ်ဆိုးတာပေါ့လေသူတီးမခံနိုင်ဘူး ဒီပုဂ္ဂိုလ်ငါတို့ကိုအထင်သေးစကားတွေပြောနေတယ်အထင်သေးနေကြတယ်ငါတို့ဟာအသိရှိတယ်ဆိုတော့သူတို့မသိကြပဲဟိုကိုကြီးတိမခံနိုင်တော့ဘူးကိုကြီးကသူတို့ကိုနှာခေါင်းကလေနဲ့မှုတ်ပြီးတော့တပ်လိုက်တော့မယ်သူအဲ့လိုပြောတာကိုပြောတဲ့အခါတော့အကိုကြီးဖြစ်တဲ့မဟာတတ္တရာသူညီကိုပြောတဲ့စကား သကာရထာပပ္ပစီပပ္ပါစီတောအဉ္ဉံဇနပရံကတောမဟာတံကုထံကကြီးရာထဒုရုတနံဤတိတဝေတဲ့အကူကြီးကဖျားလောင်းဆိုတော့တိရစ္ဆာန်ဖြစ်နေပြီမဲ့ငကားဖြစ်နေပြီမဲ့စကားတွေကအင်မတန်အနှစ်သာရရှိတာပဲအင်မတန်အစဉ်အတန်းမြင့်တဲ့စကားတွေအင်မတန်သူတော်ကောင်း စကားတွေကို ပြောနိုင်တာပဲဘဝကသာနှိမ့်ကြနေပြီမဲ့လို့စိတ်ထားကအလွန်မြင့်မားတာပဲအသိဉာဏ်ကလည်းအလွန်မြင့်မားတာပဲသတာရထပပစီတော်တဲ့ညီငယ်ဆုရတတရဤငါတို့ညီကိုနှစ်ယောက်ဟာငကားပြီကနေပြီးဖခင်ကနှင်ထုတ်ခံထားရတဲ့ငါတို့နှစ်ယောက်လေတဲ့အဉ္ဉံစနပဒံကတော့အခြားစနဘုအခြားနယ်ပယ်မှာငါတို့ညီကိုနှစ်ယောက်ရောက်နေချရတာတဲ့ ဒုရုတ္တနာမကောင်းသဖြင့်ပြောဆိုအပ်ကုန်သောစကားတို့ကိုမိတေတဝေသိသိထားခြင်းကမဟာတန်ကြီးစွာသောကွဋ္ဌံကြီးကိုကရိရာထပြုလုပ်ရာ၏ငါကြီးတဲ့လောကလူတွေလေသူတို့စားဖို့တောက်ဖို့ဆိုပြီးတော့စဘာတွေစိုက်စဘာတွေရှိတ်သိမ့်ပြီးတဲ့အခါတော့အဲ့ဒီစဘာတွေ သိရှိဖို့နေရာသူတို့လှုပ်ကြတယ်ကြည်ကြီးတွေအကြီးအကျယ်ဆောက်ကြတယ်အဲသူတို့စားဖို့တောက်ဖို့လိုအပ်လာတဲ့အခါတော့အဲ့ဒီကြည်ကြီးထဲမှာသိမ့်ထားတဲ့စပါးတွေကိုထုတ်ယူပြီးတော့ချက်ပြုတ်စားတောက်လှုပ်ကြအဲ့ဒီလိုကြည်ကြီးတွေဟာစပါးတွေသိမ့်ထားဖို့လှုပ်ကြတယ်လူတွေလှုပ်ကြတယ်ငါညီငါညီရဲ့နှလုံးသားထဲမှာကြည်ကြီးအကြီးကြီးတိဆောက်လိုက်စမ်းမှာငါညီတဲ့ ဘာလို့ဘာလို့ကိုတိဆောက်ရမှာလဲဆိုတော့ဒုရုဒ္ဒါနံနိတိနိတိတဝေငါညီမင်းကလေးတွေကမင်းကိုပြောကြကောင်းလာကြီးကြီးအမိကအလေးလိုသေးသေးဟာတွေလိုက်စားနေတဲ့ရေမွေးသရဝါလိုပါပဲစသဖြင့်မင်းကိုအထင်သေးစကားတွေပြောကြဒီအဲ့လိုအထင်သေးစကားတွေ မင်းရဲ့နှလုံးသားထဲမှာသိသိထားဖို့ရမင်းရဲ့နှလုံးသားထဲမှာကြည်ကြီးအကြီးကြီးတည်ဆောက်လိုက်စမ်းပါငါကြီးတဲ့မင်းရဲ့နှလုံးသားထဲမှာတည်ဆောက်ထားတဲ့ကြီးကမသေးစေနဲ့ကြီးကြီးတည်ဆောက်လိုက်ပါဘယ်လိုမကြည်နပ်စရာမကောင်းတဲ့စကားတွေပြောပြောဘယ်လိုသိမခံနိုင်စရာမကောင်းတဲ့စကားတွေပြောပြော အဲ့ဒီစကားမှန်သမျှကို သိသိထားနိုင်ဖို့ရအတွက်မင်းရဲ့ကြည်ဟာမသေးပါစေနဲ့ကြီးကြီးတီဆောက်လိုက်သမ်းပါတဲ့သူကြီးကိုပြောတယ်ဆက်ပြီးတော့သူကြီးကိုပြောသေးတယ်ယထဝါတံယထပောတန်နသာနန္တိဇာတိယာဝိနယေနဝါနတထမာနံကိရာထဝတမေညာတကိစနိယထအကျင့်အရ၌ပောတံ ပုဂ္ဂိုလ်တူတယောက်ကိုဇာတိယဇာအဖြစ်၎င်းဝိနည်းနာအကျင့်ဇာရိတအဖြစ်၎င်းနာဇာနန္တိမတိကြကုန်တဲ့တတ္ထကိုအခြေအနေကိုရဲ့အခြေအနေမှန်ကိုမသိတဲ့အဲ့ဒီနေရာမျိုးမှာအညာတကေကိုရဲ့အခြေအနေမှန်ကိုမသိကြတဲ့ဇနီးလူတော်ဝါရီရဲ့အထံမှာဝတ္တန်နေရတဲ့ပုဂ္ဂိုလ်ဟာမာနမာနကိုနာကြည်ရထား မထားလိုက်ပါနဲ့တဲ့မာနမထားနဲ့တဲ့ကိုအကြောင်းဒီပုဂ္ဂိုလ်ဟာမင်းစားရှိတဲ့သူပဲဒီပုဂ္ဂိုလ်ဟာပုံနာစားရှိတဲ့သူပဲဒီပုဂ္ဂိုလ်ဟာသီလရှိတဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ဟာဘုဟုတုတ္တရှိတဲ့ပုဂ္ဂိုလ်ပဲအကြအမြင်များတဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ဟာဂုဏ်ရှိတဲ့ပုဂ္ဂိုလ်ပဲဂုဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲအဲ့ဒီလိုစသဖြင့်ကိုယ့်ရဲ့အခြေအနေကိုမသိကြတဲ့နေရာမှာနေရင် ကိုယ့်ရဲ့အခြေအနေကိုမသိတဲ့ပတ်ဝန်းကျင်မှာနေရမသိတဲ့လူတွေရဲ့ဈာမှာကိုကရောက်နေရရင်အဲ့ဒီနေရာမှာမာနမထားနဲ့ငါညီမာနကိုနှိမ်ချလိုက်နှိမ်ချလိုက်ငါညီမာနတွေဖြစ်နေအဲ့ဒီမာနတွေနှိမ်ချလိုက်ငါညီမမာနထားရမယ့်နေရာမဟုတ်ဘူးငါညီမာနမထားရမယ့်နေရာမာနကိုနှိမ်ချရမယ့်နေရာ ရောက်နေတယ်ငါညီမာနကိုနှိမ်ချလိုက်နှိမ်ချလိုက်အဲ့ဒီလိုပြောပြီးတော့ ဝိတေတဝါတံဝတ္တတောဇာတဝိဒသမေနပိခမိတပံတပင်ညေနအပိဓာတတတိစိတံဝိတေတဝါတံအယတဘာဝတ္တတဝတ္တတောဝတ္တတနေသောသပင်ညေနပညာရှိသောသူသည်သူကအယတေတမှာရောက်ပြီးတော့နေရတယ်အတိညာပညာကလည်းရှိတယ် အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာဇာတဝေဒသမေနပိမိဟာအရှိန်အဟုန်ပြင်းတဲ့အယောင်အဝါပြင်းတဲ့အဲ့ဒီမီးနဲ့တူးနေပြီမဲ့လို့မီးနဲ့တူတယ်ဆိုတာကကိုကအရှိန်အဝါကြီးတယ်အစွမ်းအစတွေကြီးမားတယ်အဲ့ဒီလိုကြီးမားတဲ့ပုံကိုဖြစ်နေပြီမဲ့လည်းပဲတဲ့ဓာတ္တကျွံဤ တိစိတံချင်းချောက်ချင်းကြိမ်မောင်းခြင်းတိစိတံအပိကျွန်းဤချင်းချောက်ချင်းကြိမ်မောင်းခြင်းကိုတော်လဲပဲလိမ့်ကြတာပေါ့ကျွန်းဆိုတော့အဲ့ဒီလိုအစဉ်အတန်းလိမ့်ကြတဲ့ပုဂ္ဂိုလ်ကကိုယ်ကိုချင်းချောက်ချင်းကဲရဲခြင်းစသည်ပေါ့အဲ့ဒီလိုဟာမျိုးတွေပြုလုပ်လာရင်တောင်မှ ခမိတပံသီးခံတိုက်တယ်ငါညီတဲ့ငါညီ ကိုနေရမဟုတ်ဘူးကိုငကားပြီမှငါညီနေနေရတာမဟုတ်လူပြီလူတွေနေတဲ့နေရာမှာရောက်နေရတာငါညီငါတို့နေရတဲ့နေရာကြီးစန်းကြီးကြီးနေတဲ့တကားလေကြီးကြီးပုံတွေကလည်းဟိုနာရှိဒီနာရှိကြီးကြီးတော့လည်းနာအမိုက်တော့လည်းအမိုက်ပုံကြီးထဲမှာငါတို့နေရတာငါညီလူနေပယ်မှာနေကြတဲ့နေရာငါတို့ရောက်နေကြရတာမင်းဘလောက်အစိတ်ပြင်းပါတယ်ပြောပြောမိလူဘလောက် ူပြင်းတဲ့အရှင်ဝါတွေရှိပါတယ်ပြောပြောငါကြီးမင်းပညာရှိတဲ့ပုဂ္ဂိုလ်မှန်မင်းသိခံရမယ်ငါကြီးငါကြီးကိုကြီးနောက်ဆုံးပြောမယ်မင်းကိုကိုယ်ကိုပြောမယ်ကျွန်ကနေပြီးတော့မင်းရဲ့လက်အောက်ခံမင်းခိုင်းစေနေရတဲ့ကျွန်ကနေပြီးတော့မင်းကိုချင်းချောက်ရင်တော့မင်းအဲ့ဒီလိုနေရာမျိုးမှာဒီလိုနေရာမျိုးမှာမင်းသိခံရတဲ့ငါကြီးတဲ့ လူလောကကြီးနေတဲ့အခါလည်းဒီတိုင်းမှာပဲကိုမကြားရင်တဲ့စကားကိုသိမခံနိုင်တဲ့စကားတွေကိုအပြောခံရတာဒါတွေကြုံကြရတာပါပဲနောင်လည်းကြုံကြရအောင်မှာပါပဲရှေးတုန်းကလည်းကြုံခဲ့ကြရပြီ နောင်လည်းကြုံကြရအောင်မှာအဲ့ဒီလိုကြုံကြရတဲ့အခါမှာမိမိတို့ဘဝမှာခုနဘုရားလောင်းမဟာတတ္တရပြောသလို အဲ့ဒီလိုစကားတွေသိသိနိုင်ဖို့ရကိုယ့်ရဲ့နှလုံးသားထဲမှာကြည်ကြီးကြီးကြီးတည်ဆောက်နိုင်ဖို့အရေးကြီးတယ်ကြည်ကြီးကြီးကြီးတည်ဆောက်ရကိုယ့်ဘဝနှလုံးသားထဲမှာအဲ့ဒီကြည်ဘလောက်တည်ဆောက်ထားပြီလဲဘလောက်ခဏကိုတိမခံနိုင်တဲ့စကားတွေမကောင်းတဲ့စကားတွေကိုသိသိထားဖို့လည်းအဲ့ဒီစကားလေးတွေကိုမိမိတို့တွေးကြုံရတဲ့အခါ ကြားရတဲ့အခါအဲ့ဒီစကားတွေကိုကိုယ့်ရဲ့နှလုံးသားနဲ့တိဆောက်ထားတဲ့ကြည်ထဲမှာသိမ့်သိမ့်သိမ့်သိမ့်ထားဒီစကားလေးလည်းသိမ့်တာဟိုစကားလေးလည်းသိမ့်တာဟိုလူပြောတဲ့စကားလည်းသိမ့်တာဒီလူပြောတဲ့စကားလည်းသိမ့်တာဟိုနေရာမှာပြောခံရတဲ့စကားလေးလည်းသိမ့်တာဒီနေရာမှာပြောခံရတဲ့စကားလေးလည်းသိမ့်တာအဲ့ဒီစကားတွေများများသိမ့်ထားစမ်းမှာငါညီလို့သူ့ညီကိုဖျားလောက်ဆုံးမတဲ့အတိုင်းတပည့်တော်တို့ဘုရားမှာလည်းပဲ အဲ့ဒီလိုစကားတွေများများသိထားနိုင်ရမယ်သိထားနိုင်အောင်ကြိုးစားကြရကိုအကြောင်းမသိတဲ့ပုဂ္ဂိုလ်ကကိုဘလောက်ပဲအထင်သေးသေးအဲ့ဒီအထင်သေးတာတွေကိုလည်းသိခံနိုင်အောင်လေ့ကျင့်ယူရမယ်တဲ့ဘလောက်ကိုဟာထမြက်တဲ့ပုဂ္ဂိုလ်အစွမ်းအစရှိတဲ့ပုဂ္ဂိုလ်ဖြစ်နေပြီမဲ့လို့ကိုအောင်နှိမ့်ချတဲ့ပုဂ္ဂိုလ်ကကိုနှိမ့်ချရင်တော့အဲအနိုင်ကျင့်ရင်တော့အဲ့ဒါတွေကိုလည်းပဲ ပညာရှိတဲ့ပုဂ္ဂိုလ်မှန်ရင်တဲ့ခမိတ္တဗံသပင်ညေနသပင်ညေနပညာရှိတဲ့ပုဂ္ဂိုလ်မှန်ရင်ခမိတ္တဗံသိခံရတယ်တဲ့အပိဓာတတတိဇိတဓာတတကျွန်းဤအပိတိဇိတအပိချင်းချောက်တာကိုလည်းပဲခမိတ္တဗံသိခံရတယ်လောကကြီးမှာသိမခံရင်တော့အနေရခက်ပါတယ် အဲသိခံနိုင်မှပဲသိခံမှုကျင့်သုံးမှပဲအဲနေရတာလည်းအဆင်ပြေတယ်ဒီကိုလိုချင်တဲ့လုပ်ငန်းကိစ္စတွေလည်းအောင်မြင်တယ်ကိုလိုချင်တဲ့ပန်းနိုင်လည်းရောက်နိုင်တယ်အဲသိခံမှုလက်ကင်ပြုပြီးသိခံမှုကိုအဖော်ပြုပြီးတော့ကိုယ့်ရဲ့ဘဝခရီးလမ်းမှာခရီးပေါ်အဖြစ်နဲ့ကျင့်သုံးနိုင်ရင်ဒီကိုလိုတဲ့ခရီးကိုလည်းခရီးမြန်မြန်ပေါက်တယ်တဲ့ကို အဲကိုပိုင်ဆိုင်ရင်လည်းပန်းနိုင်ကိုလည်းမြန်မြန်ပိုင်ဆိုင်နိုင်တယ်တဲ့အဲဒီခုနဒသရဇက်လာမှတ်သားစရာစကားလေးတွေကိုယ့်ရဲ့ဘဝမှာတပည့်တော်တို့တို့ကျင့်သုံးကြရမှာခုနလင်္ကာလေးတွေပြန်ပြီးတော့အဲရုပ်ပြမယ်မကောင်းစကားသိမ့်ဖို့ကကြီးမကြီးဆောက်လေမကောင်းတဲ့စကားတွေကိုနားထဲမှာကြားလိုက်နှလုံးသားထဲမှာ သိသိထားဖို့ရကြီးမားသောကြည်ကြီးကိုဆောက်ထားပါတဲ့ကိုမတိရာနေခဲ့ပါနေပါမာနတွေကိုယ့်ရဲ့အယူအယူအသွေးအစွမ်းအစကိုယ့်ရဲ့ဂုဏ်တရတွေကိုမတိတဲ့နေရာမှာနေလို့ရှိအများက နှိမ်ချခဲ့တော့ကိုယ့်ရဲ့မာနတွေမထောင်လိုက်ပါနဲ့တဲ့မာနတွေကိုမျိုးသိလိုက်ပါတဲ့မာနတွေကိုနှိမ်ချလိုက်ပါတဲ့ဒါဟာ ပညာရှိသူတော်ကောင်းတွေရဲ့ဒီဘုံနေနည်းပါပဲခြားရနေလျင်ပညာရှင်အစဉ်သီးခံလေအခြားရနေရင်လည်းသီးခံရမှာပဲဘုံနေတဲ့အရက်မှာနေလို့ရှိရင်လည်းသီးခံရမှာပဲသီးခံရမယ်နေနေရတော့တဘာကြီးတစ်ခုလုံးမှာသီးခံရမယ်လေပယ်ကြီးပါပဲဒီနေရာမှာတော့ဇလံအရက်အခြားနေရာနေလို့ရှိရင် ပညာရှင်ဟာသိခံရတယ်တဲ့ဂျုံကပင်လျင်ချင်းချောက်လျင်အစဉ်သိခံလေကိုအောင်နေကြတဲ့ပုဂ္ဂိုလ်ကအဲကိုကိုချင်းချောက်ရင်အနိုင်ကျင့်လောင်မိုးတင်စီပိုးပြီးတော့မခံနိုင်တတ်ကြတာကိုမာနတွေပိုးပြီးတော့ဖြစ်တတ်ကြကိုယ်တည်းကြီးတဲ့ပုဂ္ဂိုလ်ကပြောလာလို့ရှိရင် ဒါကသိခံရင်သိခံနိုင်ရကိုယ်နဲ့တန်းတူပုဂ္ဂိုလ်က ပြောရင်သိခံရင်သိခံနိုင်ရကိုယ်အောင်နေကြတဲ့ပုဂ္ဂိုလ်ကငါလိုပုဂ္ဂိုလ်ဒီလိုနေကြတဲ့ပုဂ္ဂိုလ်ကပြောရလေမလားဆိုပြီးတော့သိခံနိုင်ဖို့ပို့ပြီးတော့ခက်တတ်ကြတယ်အဲ့ဒါကိုဘုရားလုံးကအစွမ်းကုန်ပြောပြထားတာကျုံကချင်းချောက်ရင်တော်မှပညာရှိတဲ့ပုဂ္ဂိုလ်မှန်ရင်သိခံရပါတယ်တတိတော်တို့သွားမယ် ရှိခရီးလမ်းကြီးဆက်ပြီးတော့သွားဖို့ခရီးလမ်းကြီးကရှိသေးတယ်အဲ့ဒီခရီးလမ်းကြီးသွားကြရတဲ့အခါမှာကိုယ့်ရဲ့အဖော်မွန်အဖော်ကောင်းအဖြစ်နဲ့လက်တွဲပြီးတော့သွားရမယ့်အရာကတော့အဲ့ဒီခန္တီတရားပါပဲခန္တီတရားကို လက်ကင်ထားပြီးတော့တပည့်တော်တို့ဆက်လက်ပြီးတော့ကိုလန့်ကိုလျှောက်ကြမယ်ဆိုရင်ကိုယ့်ရဲ့ဘဝခရီးလမ်းဟာ အေးချမ်းသောခရီးလမ်းဖြစ်ပြီးတော့ကုလိုရှင်တဲ့ပန်းတိုင်ကိုအေးစေတည်ငြိမ်စွာနဲ့ရောက်ရှိနိုင်ကြပါလိမ့်မယ်။သာ